ခန်းကြီး6အငယ်1မှ8တပန်းငါမျောကြည့်၍ခြေဝါဖြင့်ပြီးသောတောင်နှလုံးကြားမှယထာလေးစီထွက်လာ၏ပထမယထာ၌မြင်းနီဒုတိယယထာ၌မြင်းနှင့်တတိယယထာ၌မြင်းဖြူစတုထယထာ၌ခွန်အားကြီးသောမြင်းကြားတို့သည် ကလျက်ရှိကြ၏အကျွန်ုပ်သခင်ထိုယထာတို့ကအဘယ်သို့နည်းဟုငါနှင့်ပြောဆိုသော ကောင်းကင်တမန်အားငါမေးသော ကောင်းကင်တမန်က ထိုရထားတို့သည်မြေကြီးတပြင်လုံးကိုအစိုးပိုင်တော်မူသောအရှင်၏ရှေ့တော်၌ရပ်နေရာမှ ထွက်သွားသောမိုဃ်းကောင်းကင်လေလေးပါးဖြစ်၏။ကသောမြင်းနက်တို့သည်မြောက်ပြည်သို့သွားကြ၏။မြင်းဖြူတို့သည်မြင်းနက်နောက်သို့လိုက်ကြ၏။မြင်းခြားတို့သည်တောင်ပြည်သို့သွားကြ၏ဟုဆို၏။ခွန်အားကြီးသောမြင်းတို့သည်ထွက်၍မြေကြီးပေါ်မှ တောင်မြောက်သို့လှည့်လည်ခြင်းငှါအားထုတ်ကြ၏။ကောင်းကင်တမန်ကလည်း ။သွား၍မြေကြီးပေါ်မှာတောင်မြောက်သို့လှည့်လည်ကြလော့ဟုဆိုသည်အတိုင်း၊သူတို့သည်မြေကြီးပေါ်မှာတောင်မြောက်သို့လှည့်လည်ကြ၏။ကောင်းကင်တမန်သည်လည်းငါ့ကိုခေါ်၍၊ကြည့်လော့။မြောက်ပြည်သို့ သွားသော မြင်းတို့သည်ငါ့အမျက်ကိုမြောက်ပြည်၌တည်စေကြပြီဟု ဆို၏။တဖန်ထာဝရဘုရား၏နှုတ်ကပတ်တော်သည်ငါ့ဆီသို့ ရောက်လာသည်ကား အရင်သိမ်းသွားခြင်းကိုခံရ၍ယခုဗာဗုလုန်မြို့မှပြန်လာသောဟေလဒဲအမျိုး၊တောဘိယအမျိုး၊ယေဒါယအမျိုးအချို့တို့ကိုခေါ်၍တနေ့ခြင်းတွင်ဇေဖနိ၏သားယောရှိအိမ်သို့သွားပြီးသော်၊ရွှေငွေတို့ကိုယူ၍သရဖူကိုလုပ်ပြီးလျှင်၊ယောဇဒက်သားယဇ်ပုရောဟိတ်မင်းယောရှု၏ခေါင်းပေါ်မှာတင်လော့။ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား၏အမိန့်တော်ကို ထိုသူအားဆင့်ဆိုရမည်မှာအညွန့်အမည်ရှိသောသူကိုကြည့်ရှုလော့မိမိဒေတာရ၌ပေါက်၍သာဝရဖျား၏ဗိမှန်တော်ကိုတိဆောက်လိမ့်မည်သာဝရဖျား၏ဗိမှန်တော်ကိုတိဆောက်ပြီးလင်ဘုံကြီး၍မိမိယာစပလင်ပေါ်မှာထိုင်လျက်စိုးဆံလိမ့်မည်ယာစပလင်တော်ပေါ်မှာယေပရဟိတ်လက်ဖြစ်၍ထိုနှစ်ပါးတို့သည်မိတ္တဟာယမရိညင်ကို ဖွဲ့ကြလိမ့်မည်ထိုတရပူသည် ဟေလင်၊တောဘိယ၊ယေဒါယ၊ဇေဖနိ၏သားဟင်တို့အဘို့ထာဝရဘုရား၏ဗိမာန်တော်၌သက်သေဖြစ်ရမည်။ဝေးသောသူတို့သည်လည်းလာ၍ထာဝရဘုရား၏ဗိမာန်တော်၌တည်ဆောက်ကြလိမ့်မည်။ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားသည်ငါ့ကိုသင်တို့ရှိရာသို့စေလွှတ်တော်မူသည်ကိုသင်တို့သိရကြလိမ့်မည်။သင်တို့သည်သင်တို့၏ဘုရားသခင်ထာဝရဘုရား၏အမိန့်တော်ကို စစ်စစ်နားထောင်လင်ဤသို့ဖြစ်ရလိမ့်မည်ဟုမိန်တော်မူ၏